ခန်းကြီး30အငယ်1မှ30တဏီကနန္တာဘောင်ကိုမိရှုစရာရစ်ပလင်ကို အကာရှသားနှင့်လုပ်ရမည်ထိုပလင်သည်အလျားတတောင်အနန္တတောင်စုရန်၄တောင်ဖြစ်၍အမြင့်၂တောင်ရှိရမည်ဥချိုတို့ကိုလည်းအာကာရှသားဖြင့်ပြီးစေရမည်ပလင်ထိတ်နံရန်ဥချိုတို့ကို ရွှေစင်နှင့်မွမ်းမံ၍ အပေါ်နားပတ်လည်၌ကွတ်သောရွှေတစားကိုလည်းလုပ်ရမည်ရွှေတစားအောက်ပလင်တစ်ဖက်တစ်ချက်တောင်း၌ရွှေခွင်းနှစ်ခွင်းကိုလုပ်၍ပလင်ထန်းစရာတဘိုးနေရာဖြစ်ရမည်တဘိုးတို့ကိုအကရှသားနှင့်လှုပ်၍ရွှေနှင့်မိုးမှန်ရမည်ငါသည်တင်းနှင့်တွေ့ရရတက်တေခံချက်ထားသောတစ်တာကိုကာသောကလကာရှိ၌ထိုပလင်ကိုထားရမည်အာယုန်သည်နနေ့တိုင်း မိခွက်တို့ကို ပြင်သောအခါ၊ထိုပလ္လင်ပေါ်မှာမွှေးသောနံ့သာပေါင်းကို ရှို့ရမည်။ညဦးယံ၌လည်းမီးခွက်တို့ကိုထွန်းသောအခါ၊ထိုပလ္လင်ပေါ်မှာနံ့သာပေါင်းကို ရှို့ရမည်။ထိုသို့သင်တို့သားစဉ်မြေးဆက်တို့သည်ထာဝရဘုရားရှေ့တော်၌အစဉ်အမြဲပြုရသောနံ့သာပေါင်းရှို့ခြင်းဖြစ်သတည်း။ထိုပလ္လင်ပေါ်မှာထူးခြားသောနံ့သာပေါင်းကိုမရှို့ရ။မီးရှို့သောယဇ်ကိုမပြုရ ဘောဇင်ပူဇော်တကာကိုလည်းမပြုရသွန်းလောင်းရာပူဇော်တကာကိုလည်းမပြုရအာယုန်ဒီတနှစ်တခါအပြစ်ဖြေရာရစ်ကောင်အသွေးကိုယူ၍ထိုပလင်ဤဥโจတို့၌အပြစ်ဖြေခြင်းမင်္ဂလာကိုပြုရမည်တင်တို့သားစဉ်မြေးဆက်တို့သည်တနှစ်တခါထိုတို့ပြုရကြမည်သာဝရဘုရားအားအလွန်တန်ရှင်းသောရစ်ပလင်ဖြစ်သည်အငယ်7မှ16 ဖန်သာရဘုရားသည်မောရှေအားမိန်တော်မူသည်ကားဣဒရေလအမျိုးသားတို့ကို ရေတွက်၍စည်ရင်ယူသောအခါဘေးလွန်မိအကြောင်းရှိသမျှတို့သည်အတီးအီးမိမိအသက်ရွေးရန်အဖိုးကိုသာရဘုရားအားဆက်ကပ်ရမည်ရေတွက်၍စည်ရင်ဝင်သောသူအပေါင်းတို့သည်အကြက်တော်အလိုက်ငွေအကြက်တဝက်စီသာရဘုရားအားဆက်ကပ်ရမည် အကြက်ကားဂေရ20ဖြစ်သည် အသက်20မှစ၍ပူလွန်သောသူအပေါင်းတို့သည်စည်ရင်ဝင်၍ထိုတို့သောပူဇော်တကာကိုသာရဖျားအားပြုရမည်ကိုအသက်ကိုရွေးခြင်းဟာသာရဖျားအားပူဇော်တကာကို ပြုသောအခါငွေရတတ်သောသူတို့သည်မပူဆင်းရဲသော သူတို့သည်မလျော့ဘဲလူတိုင်းအကြက်တဝက်စီပေးရမည်ဤဒေလအမျိုးသားတို့၏အရွေးငွေကိုယူ၍သူတို့အသက်ကိုရွေးခြင်းငှာသာဝရဖျားရှေ့တော်၌ ဣဒရေလအမျိုးသားတို့၏တက်တည်ဖြစ်ရမည်အကြောင်းပရိသတ်စည်းဝေးရာတဲတော်စိတ်အဖို့လုံငါထားရမည်ဟု မိန်တော်မူ၏အငယ်၁၉မှ21တဖန်သာရဖျားသည်မောရှေအားမိန်တော်မူသည်ကားအာယုန်နှင့်သူ၏သားတို့လက်ချေစည်းเสียဖို့ခြေဝါခြေတော့ပါသောခြေဝါအိမ်တုံကိုလှုပ်၍ပရိသတ်စည်းဝေးရာတဲတော်နှင့်ရစ်ပလင်ဆက်ကြား၌ထားရမည် သူတို့သည်ပရိသတ်စည်းဝေးရာတဲတော်သို့ဝင်တော်၎င်းအမှုတော်ကိုထမ်း၍ဒါဝရဘုရားအားမိရှို့သော ရစ်ကို ပူဇော်ခြင်းငှာရစ်ပလင်အနာသို့ချင်းကပ်တော်၎င်းတေဘေးနှင့်ကင်းလွတ်မည်အကြောင်းမိမိတို့လက်ခြေကိုဆေးရမည်ထိုတို့သူတို့နှင့်သူတို့အမျိုးအနွယ်အစဉ်အဆက်တို့သည်စောင့်ရသောပညာတော်ဖြစ်သည်ဟု မိန်တော်မူ၏အငယ်22မှ33 တပန်းသာရဖျားသည်မောရှိအားမိန်တော်မူပြန်သည်ကားတင်းဒီမြတ်သောနန္တာမျိုးကိုအကြက်တော်နှင့်ချိန်လျက်စင်ကြယ်သောမူရန်စီအကြက်900မှုသောတစ်ကြဘူး250မှုသောကြံ250တစ်ကြဘူးတစ်မျိုး900တန်လွင်စီတဟိန်ကိုယူ၍စေသမန်အတက်နှင့် ဖျောင်းစီကိုဖော်တတ်သည်အတိုင်းလိမ့်ရန်စီသည်ဟုသောတန်ရှင်းသောနန္တာစီကိုဖော်ပြီးမှပရိသတ်စည်းဝေးရာတဲတော်နှင့်တက်တီခံချက်တစ်တာကို၎င်းဇပွဲနှင့်ဇပွဲတစားရှိသည်မြတ်ကို၎င်းမိခုံနှင့်မိခုံတစားကို၎င်းနန္တာပေါင်းရှို့သောပလင်မိရှို့ရာရစ်ပူဇော်သောပလင်နှင့် ပလင်တစားရှိသည်မြတ်ကို၎င်းအင်ဒုံနှင့်အင်ဒုံခြေတောက်ကို၎င်းထိုနန္တာစီနှင့်လိမ့်သည်ဖြင့် ထိုအရာတို့ကို အလွန်တန်ရှင်းစေခြင်းငှာထိုသို့တန်ရှင်းစေရမည်။ထိုအရာတို့နှင့် တွေ့သမျှသောအရာသည်သန့်ရှင်းသောအရာဖြစ်ရမည်။အာရုန်နှင့်သူ၏သားတို့ကိုလိမ်း၍သူတို့သည်ငါ့ရှေ့၌ယဇ်ပုရောဟိတ်အမှုကို ဆောင်စေခြင်းငှာယဇ်ပုရောဟိတ်အရာ၌ခန့်ထားရမည်။ဣသရေလအမျိုးသားတို့အားဆင့်ဆိုရမည်မှာ၊သင်တို့သားစဉ်မြေးဆက်အပေါင်းတို့၌ဤဆီသည် ငါအဖို့တန်ရှင်းသောလိမ့်ရစီဖြစ်ရမည်လူဤကိုယ်ပေါ်မှမလောင်ရထိုစီကိုပေါ်သည့်ဤသူအခြားသောစီကိုမပေါ်ရတန်ရှင်းသည်ဖြစ်၍တန်ရှင်းသည်ဟုတင်တို့သည်မှတ်ရမည်ထိုစီနှင့်တူအောင်ပေါ်သောသူမဆိုင်သောလူ၌လိမ့်သောသူမည်သည်ကားမိမိအမျိုးမှပယ်ရှင်းခြင်းကို ခံရမည်ဟု မိန့်တော်မူ၏အငယ်34မှ38 တဖန်သာရဖျားသည်မောရှိအားမိန်တော်မူသည်ကားမွေးသောနန္တာမျိုးဒီဟုသောနဒတ်စေမွေးသောငါခွန်ဂလပန်စေစင်ကြဲသောလောဘန်စေတို့ကိုအငြိမ်မျှချိန်ယူ၍စေသမားအတက်နှင့်နှာစေကိုဖော်တတ်သည့်ဤတူရောနှော၍တန်ရှင်းစင်ကြဲသောနန္တာဘောင်းကိုဖော်ရမည်အချို့ကိုလည်းညက်ညက်ထောင်းပြီးမှ ငါသည်တင်နှင့်တွေ့ရအရာပရိသတ်စည်းဝေးရာတဲတော်၌တက်တည်ခံချက်ရှေ့မှထားရမည်တင်တို့တွင်အလွန်တန်ရှင်းရမည်ထို့သောနန္တာဘောင်းကိုဖော်သည်ဤသူအခြားသောနန္တာဘောင်းကိုကိုသုံးဖို့မဖော်ရတင်တို့တွင်သာရဘုရားအဖို့တန်ရှင်းရမည်အကျဉ်သူသည်မိမိရှူเสียဖို့ထိုနန္တာဘောင်းနှင့်တူအောင်ဖော်၏ထိုသူသည်မိမိအမျိုးမှပယ်ရှင်းခြင်းကိုခံရမည်ဟု မိန်တော်မူ၏